ရှမသဲခရိယံခန်းကြီး29အငယ်1မှ9နာနေအချိန်ရောက်လျင်ယေပရောဟိအကြီးတို့နှင့်လူတို့တွင်အကြီးကဲဖြစ်သော သူအပေါင်းတို့သည်ယေရှုကိုတန်အံ့သောငါတိုင်ပင်၍ကိုရော့ကိုချီနှောင်ပြီးလျင်မြို့ဝန်မင်းပုံတိပိလက်ထံသို့ဆောင်သွား၍အလိုက်ကြ၏ထိုအခါကိုရော့ကိုအနှံသောယူရရှကာယုတ်သည်ကိုရော၌တေပြစ်ကိုစီရင်ကြသည်ကိုသိမြင်လျင် ။နောင်တရ၍ငွေသုံးဆယ်ကိုယဇ်ပုရောဟိတ်အကြီး၊လူအကြီးအကဲတို့၌ပြန်ပေး၍၊အကျွန်ုပ်ပြစ်မှားပါပြီ။အပြစ်မရှိသောသူ၏အသွေးကိုအပ်မိပါပြီဟုဆို၏။ထိုသူတို့ကလည်း၊ငါတို့နှင့်အဘယ်သို့ဆိုင်သနည်း။ကိုယ်အမှုကိုကိုယ်ကြည့်လော့ဟုဆိုကြသော်၊သူသည်ထိုငွေကိုဗိမာန်တော်၌ပစ်ချခဲ့၍အခြားသို့သွားပြီးလျှင်လည်ကြိုးတက်၍သေလေ၏။ယဇ်ပုရောဟိတ်အကြီးတို့သည်ထိုငွေကိုယူ၍ အသွေး၏အဖိုးဖြစ်၏ဘန္နာတော်၌မသွင်းအပ်ဟုပြောဆိုတိုင်ပင်ပြီးမှအိုးဒိန်သမား၏မြေအကွက်ကိုတပါမျိုးသားတို့၏တင်းကြိုင်ဖြစ်စေဖို့ရန်ထိုငွေနှင့်ဝယ်ကြ၏အငယ်၈မှ30ထိုအကြောင်းကို အစွဲပြု၍ယခုတိုင်အောင် ထိုမြေအကွက်ကိုသွေးမြေဟုခေါ်တွင်ကြ၏ပရောဖက်ယေရမိဟောဒီကဣဒရေလလူတို့သည် အဖိုးပြတ်သောသူ၏ ကိုဖိုးငွေ30ကို သူတို့သည်ယူ၍ထာဝရဘုရားသည်ငါကိုမှားထားတော်မူသည့်အတိုင်းအိုဒိန်သမား၏မြေအကွက်ကိုဝယ်ကြ၏ဟုသောစကားသည်ထိုအခါပြည့်စုံခြင်းသို့ရောက်လေ၏အငယ်7မှ14ယေရှုသည်မြို့ဝန်မင်းရှိသို့ရောက်တော်မူသည်ရှိသောမြို့ဝန်မင်းကသင်သည်ယူဒဘီရင်မှန်သလိုဟုမေးလျင်ယေရှုက မင်းကြီးမေးသည့်အတိုင်းမှန်သည်ဟုမိန်တော်မူ၏ယေဘုယအကြီးတို့နှင့် လူအကြီးကဲတို့သည် အပြစ်တင်ကြသောတခွန်းကိုမျှပြန်တော်မမူပိလမင်းကလည်းတင်းတစ်ဖက်၌အဘယ်မြတ်လောက်တက်တည်ခံကြသည်ကိုသင်မကြားသလိုဟု ပြောဆိုတော်လဲစကားတခွန်းကိုမျှပြန်တော်မမူသည်ကိုမြို့ဝန်မင်းသည်အလွန်အံ့ဩလေ၏အငယ်၅မှ21ထိုပွဲ၌ မြို့ဝန်မင်းသည်အကျဉ်းချထားသောသူတို့တွင် လူများတို့အလိုရှိသော သူတယောက်ယောက်ကိုလွှတ်မြဲထုံးစံရှိ၏။ထိုအခါအကျဉ်းထားသောသူတို့တွင်ဗာရဗအမည်ရှိသောကျော်စောသောသူတယောက်ရှိ၏။လူများစည်းဝေးကြသည်ရှိသော်၊ပိလတ်မင်းက၊သင်တို့သည်အဘယ်သူကိုလွှတ်စေချင်သနည်း။ဗာရဗကိုလွှတ်စေချင်သလော။ခရစ်ဟုခေါ်ဝေါ်သောယေရှုကိုလွှတ်စေချင်သလောဟု လူများတို့အားမေးလေ၏အဘယ်ကြောင့်ဤသို့မေးသည်ဟုမူကားထိုသူတို့သည်မနာလိုသောစိတ်နှင့်ယေရှုကိုအနှံကြောင်းကိုပြလက်မင်းသိ၏ထိုမှတပါတရားပလင်ပေါ်မှထိုင်စဉ်တွင်မိမိခင်မွန်းသည်လူလင်တယောက်ကိုဆေလွတ်၍ထိုဖြောက်မတ်သောသူကိုအဘယ်သူမျှမပြုတ်ပါနှင့်ယနေ့ပင်ကျမသည်ထိုသူကြောင့်အိမ်မက်၌ပြင်းစွာခံရပါပြီဟုမှားလိုက်၏ လူစုဝေးတို့သည်ဘာရဘကိုတောင်း၍ယေရှုကိုတတ်စေခြင်းငှာယေပရောဟိအကြီးတို့နှင့် လူအကြီးကဲတို့သည် လူများကို တိုက်တွန်းတွေးဆောင်ကြ၏ထိုကြောင့်မြို့ဝန်မင်းသည်ဤသူနှစ်ယောက်တို့တွင်တင်တို့သည်အဘဲသူကိုလွတ်စေခြင်းတည်းဟု လူများကိုတဖန်မေးသောအခါဘာရဘကိုလွတ်စေခြင်းပါသည်ဟုလျှောက်ကြ၏အငယ်22မှ26 ပိလမင်းကလည်းသို့ဖြစ်လျင် ခရစ်ဟုခေါ်ဝေါ်သောယေရှုကိုအဘယ်သို့ ပြုအပ်မည်နည်းဟု မေးပြန်သောထိုသူအပေါင်းတို့ကသူသည်လက်ဝါးကတိုင်မှရိုက်ထားခြင်းကိုခံပါလေစေဟုဆိုကြ၏မြို့ဝန်မင်းကလည်းအဘယ်ကြောင့်နည်းအဘယ်အပြစ်ကိုပြုမိသနည်းဟုမေးလျင် ထိုသူသည်လက်ဝါးကတိုင်မှရိုက်ထားခြင်းကိုခံပါလေစေဟု လူများတို့သည်တာ၍ဟစ်ကြ၏ပိလတ်မင်းသည်မိမိမနိုင် လူများသာ၍ယုံရင်ခတ်မြပြုကြသည်ကိုမြင်လျင်ရေကိုယူ၍လူများရှိတွင်မိမိလက်ကိုဆေးလျက်ဤဖြောက်မတ်သောသူ၏အသွေးနှင့်ငါသည်ကင်းရှင်း၏ဤအမှုကိုသင်တို့ကြည်ကြလောဟုဆို၏ထိုသူအပေါင်းတို့ကသူ၏အသွေးသည်ငါတို့၏ခေါင်းပေါ်၌၎င်းသားမီးတို့၏ခေါင်းပေါ်၌၎င်းတည်ရှိပါစေဟု ပြန်ပြောကြ၏ပိလံမင်းသည်လည်းဘာရဘတ်ကိုလူများတို့အား လွတ်လေ၏ယေရှုကိုကားရိုက်ပြီးလင်လက်ဝါးကတိုင်မှတတ်စေခြင်းကအလိုက်လေ၏အငယ်29မှ38ထိုအခါမြို့ဝန်မင်း၏စစ်သူရဲတို့သည်ယေရှုကိုအိမ်တော်ဦးသို့ဆောင်သွား၍စစ်သူရဲတသက်လုံးကိုအထံတော်၌စုယုံစေပြီးမှအဝတ်တော်ကိုချွတ်၍ဤသောဝတ်လုံကိုခြုံစေကြ၏ စူးပင်နှင့်ရက်သောဥယျာဉ်ကိုခေါင်းတော်၌တင်ကြ၏။ကျူတလုံးကိုလည်းလက်ျာလက်တော်နှင့်ကိုင်စေပြီးလျှင်၊ရှေ့တော်မှာဒူးထောက်လျက်၊ယုဒဘုရင်၊ကိုယ်တော်သည်မင်္ဂလာရှိစေသတည်းဟူ၍ကိုယ်တော်ကို ပြက်ယယ်ပြုကြ၏။ကိုယ်တော်ကိုတံတွေးနှင့်ထွေးကြ၏။ကျူလုံးကိုယူ၍ခေါင်းတော်ကိုရိုက်ကြ၏။ထိုသို့ကိုယ်တော်ကို ပြက်ယယ်ပြုသည်နောက်၊မင်းဝတ်လုံကိုချွတ်၍အဝတ်တော်ကိုဝတ်ပြန်စေပြီးလျှင်၊လက်ဝါးကပ်တိုင်မှာ ရိုက်ထားခြင်းကထုတ်သွားကြ၏။သွားကြစဉ်တွင်ရှိမုန်အမည်ရှိသောကုရေနီပြည်သားတယောက်ကိုတွေ့လျင်အနိုင်ပြု၍လက်ဝါးကတိုင်တော်ကိုထမ်းစီကြ၏။ဥကောင်းခွန်ရက်ဟုဆိုလိုသောဂောလဂောသအမည်တွင်သောအရက်တို့ရောက်ကြသောစေခါနှင့်ရောသောပုံရည်ကိုကိုရောအားတောက်ဆိုင်သောငါပေးလျင်မိဆန်းတော်မူ၍မတောက်ခြင်းပဲနေလေ၏ကိုရောကိုလက်ဝါးကတိုင်မှရိုက်ထားပြီးလျင် အဝတ်တော်တို့ကိုစီးဒံချ၍ဝေဖန်ကြ၏ထိုရ၌လည်းထိုင်လျက်စောင့်နေကြ၏အပြစ်ဖော်ပြသော ကပီးလိမ့်စာချက်ဟုမူကားဤသူသည်ယူဒပင်ယေရှုပေတိဟုရေး၍ခေါင်းတော်ပေါ်မှတက်လေ၏ထိုအခါကိုရိုနှင့်တကွဓမြနှစ်ယောက်တို့သည် လက်ရတော်ပဲ၌တယောက်လက်ဝဲတော်ပဲ၌တယောက်လက်ဝါးကတိုင်မှရိုက်ထားကြ၏အငယ်39မှ44 လမ်းမှာသွားလာသောသူတို့ကလည်း၊ဗိမာန်တော်ကိုဖြိုဖျက်၍သုံးရက်အတွင်းတွင်တည်ဆောက်ပြန်သောသူ၊ကိုယ်ကိုကိုယ်ကယ်တင်လော့။ဘုရားသခင်၏သားတော်မှန်လျှင်၊လက်ဝါးကပ်တိုင်မှဆင်းလော့ဟုမိမိတို့ခေါင်းကိုညှိတ်၍ကဲ့ရဲ့သောစကားနှင့်ပြောဆိုကြ၏။ထိုနည်းတူယဇ်ပုရောဟိတ်အကြီး၊ကျမ်းပြုဆရာ၊လူအကြီးအကဲတို့က၊ဤသူသည်သူတပါးကိုကယ်တင်တတ်၏။ကိုယ်ကိုမကယ်တင်နိုင်ပါတကား။ဣသရေလဘုရင်မှန်လျှင် လက်ဝါးကတိုင်မှယခုဆင်းပါလေစေဆင်းလျင်ငါတို့ယုံကြည်မည်သူသည်ဘုရားသခင်ကိုကိုးစားပြီးငါသည်ဘုရားသခင်သားဖြစ်၏ဟု ဆိုပြီးတို့ဖြစ်၍ဘုရားသခင်သည်သူ၌အလိုတော်ရှိလျင်ယခုပင်ကယ်တင်တော်မူပါလေစေဟု ပြည့်ရပြု၍ပြောဆိုကြ၏ထိုနည်းတူကိုရောနှင့်တကွလက်ဝါးကတိုင်မှရိုက်ထားသောကြပြတို့သည်လည်းကဲ့ရဲ့အပြစ်တင်ကြ၏ အငယ်55မှ56မွန်းတဲ့အချိန်မှစ၍သုံးချက်တီးအချိန်တိုင်အောင်မြေတပြင်လုံး၌မှောင်မိုက်အတိဖြစ်လေ၏သုံးချက်တီးအချိန်၌ယေရှုကအေလိအေလိလာမရှာဘကာတနိဟုကြီးသောအတန်နှင့်ကြွေးကြော်တော်မူ၏အ ਨੇ ကအကျွန်ုပ်ဖျားအကျွန်ုပ်ဖျားအဘဲကြောင့်အကျွန်ုပ်ကိုစွန့်ပစ်တော်မူသည်ဟုဆိုလိုသည်ထိုအရ၌ ရပ်နေသောသူအချို့တို့သည်ကြားလျှင်၊သူသည်ဧလိယကိုခေါ်သည်ဟုဆိုကြ၏။လူတယောက်သည်ချက်ခြင်းပြေး၍ရေမုန်တထွေးကို ပုံးရည်နှင့်ပြည့်စေပြီးလျှင်၊ကျူလုံးဖျား၌တပ်၍ကိုယ်တော်အားသောက်စိမ့်သောငှါပေးလေ၏။ကြွင်းသောသူတို့က၊ရှိစေတော့။ဧလိယသည် သူ့ကိုကယ်တင်ခြင်းငှါလာမည်မလာမည်ကို ကြည့်ကြကုန်အံ့ဟု ဆိုကြ၏။ယေရှုသည် ကြီးသောအသံနှင့်တဖန်ကြွေးကြော်ပြီးလျှင် အသက်တော်ကိုလွှတ်တော်မူ၏ထိုအခါဗိမာန်တော်ဤကလကာသည် အထက်ဆုံးမှအောက်ဆုံးတိုင်အောင်ဆုတ်ကွဲလေ၏မြေကြီးလှုပ်လေ၏ကြောက်များတို့သည် ကွဲပြားကြ၏တင်းကြိုင်းတွင်တို့သည်ပွင့်လှစ်သဖြင့်ကျင်းဆက်လျက်ရှိသောတန်ရှင်းသူတို့၏အလောင်းများစွာတို့သည်ထကြ၍ကိုရောထမြောက်တော်မူသည့်နောက်ထိုသူတို့သည်တင်းကြိုင်းတွင်မှထွက်၍တန်ရှင်းသောမြို့တဲသို့ဝင်ပြီးလျှင် လူများစွာတို့အားထင်ရှားကြ၏ယေရှုကိုစောင့်သောတတ်မှုမှဆ၍စစ်သူရဲများတို့သည်မြေကြီးလှုပ်ခြင်းစသည်တို့ကိုမြင်လျင်အလွန်ထိတ်လန့်၍စင်စစ်ဤသူသည်ဘုရားသခင်၏သားတော်မှန်ပေ၏ဟု ဆိုကြ၏ဂါလိလဲပြည်ကယေရှုနောက်တော်၌အလုတ်ကျွေးလိုက်လာသော မိမအများတို့သည်လည်းထိုအရ၌အဝေးကကြည့်ရှု၍နေကြ၏ ထိုမိန်းမတို့တွင် မာဂဒလမာရိ၊ယာကုပ်နှင့်ယောသေတို့၏အမိဖြစ်သောမာရိနှင့်ဇေဗေဒဲ၏သားတို့၏အမိပါကြသတည်း။ညဉ့်အချိန်ရောက်မှ အရိမဿဲမြို့သားယောသပ်အမည်ရှိသောသူဌေးသည်ယေရှု၏တပည့်တော်ဖြစ်သည်နှင့်ပိလတ်မင်းထံသို့ဝင်၍ယေရှု၏အလောင်းတော်ကို တောင်းလေ၏။ပိလတ်မင်းသည် အလောင်းတော်ကိုပေးစေခြင်းငှါ အမိန့်ရှိသောယောသသည်အလောင်းတော်ကိုယူ၍ဖြူစင်သောပိတ်ချောနှင့်ပတ်ရစ်ပြီးလျှင်ကြောက်၌ထွင်းသောမိမိတင်းကြိုင်တွင်တစ်ထဲမှထားလေ၏ကြီးစွာသောကြောက်ကိုလည်းတွင်းဝ၌လှိမ့်ထားပြီးမှသွား၏မာဂဒလမာရိနှင့်အခြားသောမာရိသည်ထိုအရ၌တင်းကြိုင်တော်ရှိမှထိုင်လျက်နေရကြ၏အဖိနှင့်လွန်၍내ပြန်နေရောက်လျင်ယေပရောဟိအကြီးနှင့်ပါရိရှဲတို့သည် ပိလက်မင်းထံ၌စုဝေး၍ထိုလှည့်ပြားသောသူကငါသည်သုံးရမြောက်သောနေ့၌ထမ်းမြောက်မည်ဟုမသေးမီပြောသည်ကို အကျွန်ုပ်တို့မှတ်မိပါပြီထိုကြောင့်သူ၏တပည့်တို့သည်ညအခါလာ၍အလောင်းကိုခိုးယူပြီးလျှင်သူသည်တေခြင်းမှထမ်းမြောက်တော်မူပြီဟု လူအပေါင်းတို့အားပြောဆိုကြသော ရှေ့အမားထက် နောက်အမားသာ၍ကြီးမည်ဟုဆိုရင်စရာအကြောင်းရှိသည်ဖြစ်၍တင်းကြိုင်းတွင်ကို သုံးရက်မြောက်အောင်လုံခြုံစွာစောင့်စိမ့်သောငှါအမိန့်ရှိတော်မူပါဟုလျှောက်ကြလျှင်၊ပိလတ်မင်းက၊သင်တို့၌လူစောင့်တတပ်ရှိ၏။သွားကြ။တတ်နိုင်သမျှအတိုင်းလုံခြုံစွာစောင့်စေကြဟုဆိုလေ၏။ထိုသူတို့သည်သွား၍ကျောက်ကိုတံဆိပ်ခတ်ပြီးလျှင်အစောင့်ထားလျက်သင်္ချိုင်းတွင်းတော်ကို လုံခြုံစွာပြုကြ၏။